ပြအမျိုးသပေါင်းသားသုံးဦးတို့ကိုရှင်သာမဏေဖြစ်သွင်းချီးမြှင့်တယ်တဲ့ဒီကနေ့အမျိုးပေါင်းသားနှစ်ဦးတို့ကိုယဟန်ဖြစ်သွင်းချီးမြှင့်ရတယ်ရှင်ပြုတယ်ယဟန်ပြုတယ်ဆိုတာရည်ရွယ်ချက်ကရှင်ပြုတဲ့အခါမှာရှင်အဖြစ်တောင်းတောင်းတဲ့စကားထဲမှာ ယဟန်ပြုတဲ့အခါမှာယဟန်ဖြစ်တောင်းတဲ့စကားထဲမှာရည်ရွယ်ချက်ပါတယ်ရှင်သာမဏေပြုပေးပါလို့တောင်းပန်လျှောက်ထားတဲ့စကားထဲမှာတန်တာရဝတ္တဒုက္ခတောမောစနထာယပပိစံယာစာမိတန်တရာဝဆင်းရဲမှလွတ်မြောက်ပါရခြင်းအကျိုးမှာရှင်သာမဏေဖြစ်ကိုလျှောက်ထားတောင်းခံပါ၏ သန္တရာဝဆင်းရဲကလွတ်ဖို့ရာအတွက်ရှင်သာမဏေပြုပါပြုလိုပါတယ်ရှင်သာမဏေပြုပေးပါဖေဟာအဲရှင်သာမဏေပြုတဲ့ရည်ရွယ်ချက်ကသန္တရာဝဆင်းရဲကလွတ်ဖို့တခါယဟန်အဖြစ်ရှင်သာမဏေဖြစ်ပြီးလို့မို့လို့ယဟန်ပြုတဲ့အခါယဟန်အဖြစ်လျှောက်တောင်းတော့လည်းပဲသံဃံဗန္တေဥပသမ္ပဒံယာစာမိ ။ပုံလုံးပတုမံပန္တိအနုကမ္ပံဥပါဒာယပတ္တန္တောပฏิကရိတာမိ။အဲ့လိုပါဠိလိုယဟန်ဖြစ်လျှောက်တောင်းတာရှိတယ်။အတိဘေကသံဃာတော်ရှင်မြတ်တို့ဘုရားတပည့်တော်သည်သံဃာတော်ကိုယဟန်အဖြစ်ကိုလျှောက်ထားတောင်းခံပါတယ်။သံဃာတော်ဟာတပည့်တော်ကိုတနာချီးမြှောက်သောအဖြစ်ရှင်သာမဏေဖြစ်မှ ယဟန်ဖြစ်သူမြင့်တင်ပေးတော်မူပါဖေဟာအဲ့ဒါကအတိဘယ်သဘောအရာပြောထားတာသူပါဠိစကားလုံးရဲ့သဘောကတော့အုံလပတုဆိုတာတန္တရာဝဆင်းရဲမှထုတ်ဆောင်ကဲတင်တော်မူပါဖေဟာလို့ဒီလိုအတိဘယ်ရရှင်သာမဏေဖြစ်မှယဟန်ဖြစ်မြင့်တင်ပေးပါဆိုတာ ယဟန်တော်တို့ရဲ့229တွယ်သောသီလအကျင့်အဲ့ဒီသီလအကျင့်ခြေခံပြီးတမာရီအကျင့်ပညာအကျင့်တွေသန္တရာဝကလွတ်ဖို့ရအတွက်ကျင့်လိုပါတယ်ဒါကြောင့်ယဟန်ဖြစ်သူမြင့်တင်ပေးပါဆိုတဲ့အဓိပ္ပာယ်ဒါလူရင်းကတော့သန္တရာဝကလွတ်မြောက်အောင်ထုတ်ဆောင်ကဲတင်တော်မူပါဖေဟာဒီအဓိပ္ပာယ်ဒါအဲ့ဒီမှာလည်းပဲသန္တရာဝဆင်းရဲမှလွတ်လို့လို့ လွတ်ချင်လို့ယဟန်အဖြစ်ကိုလျှောက်ထားတောင်းခံပါတယ်ဒီအိဗယ်အဲဒါကြောင့်ယဟန်ပြုတဲ့ရည်ရွယ်ချက်ကလည်းသန္တရာဝဆင်းရဲကလွတ်ဖို့ပဲသန္တရာဆိုတာတန်တန်ထက်ခါထက်ခါတရာဖြစ်နေတာတန်တရာထက်ခါထက်ခါဖြစ်နေတာအချိန်ချင်းအဖန်မှန်ဖြစ်နေတာအဲ့ဒါတန်တရာဘာအချိန်ချင်းဖန်မှန်ထက်ခါထက်ခါဖြစ်တာလဲလို့ဆိုတော့ ယုတ်နဲ့နာယုတ်တရားနဲ့နံတရားအဆက်မပြတ်ဖဲထခါတာကဒီတဘောအပြီးလဲနောက်တဘောမှာဆက်ဖြစ်နောက်တဘောအပြီးလဲနောက်တဘောမှာဆက်ဖြစ်နောက်တဘောအပြီးလဲနောက်တဘောမှာဆက်ဖြစ်အဲ့လိုယုတ်နဲ့နာအဆက်မပြတ်ထခါထခါဖြစ်နေလို့တဘောအပြီးတဘောဘဝတွေရတယ်အဲ့ဒါကိုသန္တရာလို့ခေါ်တာယုတ်တရားနံတရားတွေအဆက်မပြတ်ပဲထခါထခါဖြစ်နေလို့ တဘဝပြီးတဘဝဘဝတွေဖြစ်နေရတော့အဲ့ဒါကိုသန္တရာလို့ခေါ်တယ်သို့တော်လည်းအများနာလဲအောင်အကြံမြင်ပြောတာကတော့ပန်ထခါထခါတရာဖြစ်တယ်ဆိုတာဘာဖြစ်တာလဲဆိုတော့ဘဝတွေထခါထခါဖြစ်နေတာဒါအများကြီးနားလဲအောင်ပြောရဒီတော့ဘဝဆိုတာဘာလဲဆိုတော့ဘဝဆိုတာယုံနဲ့နာမယ် ရုပ်ခန္ဓာအစုနဲ့နာမ်ခန္ဓာအစုပေါင်းစုထားတာကိုပဲဘဝလို့ခေါ်တာအဲ့တော့ရုပ်စုနာမ်စုထခါထခါဖြစ်နေတယ်ဆိုတော့ဘဝထခါထခါဖြစ်နေတယ်ပေါ့ဒါကြောင့်မလို့ဘဝတွေတဘဝပြည့်တဘဝထခါထခါဖြစ်နေတာကိုတန္တရာလို့ခေါ်တယ်ဒီတော့ အဲ့ဒါလို့တဘဝတိဘောတဘဝဘဝတွေထပ်ခါပြန်ထပ်ခါဖြစ်နေတာသန္တရာလို့ခေါ်ရမှာအဲ့ဒီသန္တရာဆိုတဲ့စကားလုံးကစိတ်ဥတည်မိတော့ဥတည်မိရပဲပြောလိုက်အောင်စကားကတော့ရှည်သွားတော့မှာဟိန္ဒူဘာသာမှာလည်းသန္တရာဆိုတာရှိတယ်အခုဗုဒ္ဓဘာသာမှာလည်းသန္တရာလို့ရှိတယ် ဟိန္ဒူဘာသာတန်ត្រာကလည်းဘဝတွေထခထခဖြစ်တာပဲသူတို့လည်းတဘဝပြီးတဘဝဘဝပေါင်းများစွာထခထခဖြစ်တာကိုယုံကြည်တယ်လက်ခံတယ်ဘုရားဘာသာကလည်းတဘဝပြီးတဘဝဘဝတွေထခထခဖြစ်တာကိုတန်ត្រာဆိုတာလက်ခံယုံကြည်တယ်ဒါပေမဲ့ယုံကြည်မှုချင်းမတူဘူး တဘဝပြီးတဘဝဖြစ်တာကိုယူဆဖို့ယုံကြည်ပုံချင်းမတူဘူးအဲ့လောက်ဆိုရင်ပြိတ္တနားလဲပြီပေါ့နားလဲသလားတဘဝပြီးတဘဝဖြစ်တာဟာဘုရားဘာသာရဲ့ယူဆယုံကြည်မှုနဲ့ဟိန္ဒူဘာသာရဲ့ယုံယူဆယုံကြည်မှုမတူဘူးဟုတ်သလားဘယ်လိုများ क्वे ပြားခြားနာသလဲ ဟိန္ဒူဘာသာမှာကတတ္တဝရဲ့သဏ္ဍာန်မှာမပြတ်မရှိပဲတည်မြဲနေတဲ့အသက်ဝိညာဉ်အတ္တဆိုတာအမြဲရှိတယ်လို့ယူဆတယ်။တတ္တဝရဲ့သဏ္ဍာန်မှာမပြတ်မရှိပဲအမြဲတည်နေတဲ့အသက်ဝိညာဉ်အတ္တလေးရှိတယ်လို့ယူဆတယ်။အဲ့ဒီအတ္တလေးက ကမ္ဘာလောကကြီးနဲ့တ attva တွေကိုဖန်ဆင်းပေးလိုက်တဲ့မဟာဗြဟ္မာခေါ်တဲ့ပရမအတ္တလို့လည်းခေါ်တဲ့ထာဝရဖရာလို့လည်းခေါ်နိုင်တဲ့အဲ့ဒီမဟာဗြဟ္မာကြီးကတ attva ဖန်ဆင်းပြီးတော့တ attva ရဲ့တဏ္ဍာမှာဒီအတ္တလေးသွင်းပေးလိုက်တယ်ဒီအသက်ကလေးသွင်းပေးလိုက်တယ်ဒီဝိညာဉ်လေးသွင်းပေးလိုက်တယ်ဒါကြောင့်ဒီအသက်ဝိညာဉ်အတ္တလေးဟာ တတ္တဝရရဲ့တဏ္ဍမှာမပြတ်မစည်းပဲအမြဲတည်နေတယ်သူဘယ်တော့မှမပြည့်စည်ဘူးဒါကြောင့်ယုတ်ခန္ဓာဆွေးမြေ့လို့နာလို့အိုလို့နာလို့သေသွားပြန်တဲ့အခါမှာယုတ်ခန္ဓာပျက်စီးပေတဲ့လည်းပဲအဲ့ဒီအသက်ဝိညာဉ်အတ္တကမပြတ်မစည်းဘူး ပျက်စီးတဲ့ရုပ်ခန္ဓာကိုယ်ကြီးတွေကထွက်သွားပြီးတော့ဒီအသက်ဝိညာဉ်အတ္တကနောက်တဘဝနောက်ခန္ဓာကိုယ်တစ်ခုတည်းသွားပြီးတော့ဝင်တယ်နောက်ရုပ်တစ်ခုနဲ့သွားတွဲတယ်တွဲတာနဲ့နောက်တဘဝနောက်တတဝတစ်ခုဆိုတာဖြစ်သွားရောအဲ့ဒီအသက်ဝိညာဉ်အတ္တကမပြတ်မစည်းပဲတည်မြဲလျက် နောက်တဘဝကူးသွားပြီးတော့နောက်ရုပ်တစ်ခုနောက်ခန္ဓာတစ်ခုနဲ့တွဲပြီးတဘဝဖြစ်ပြန်တယ်အဲ့ဒါဟိန္ဒူရဲ့တဘဝပြီးတဘဝဖြစ်တဲ့အယူဆအဲ့ဒီအယူဆအရဆိုလို့ရှိရင်တော့နောက်တဘဝဖြစ်ဖို့ရာဒီဘက်ကမပြတ်မစည်းပဲကူးသွားမဲ့အသက်ဝိညာဉ်အတ္တဆိုတဲ့အရာလေးရှိဖို့ မလိုဘူးလားလိုတယ်သူရှိမှပဲသူကဒီဘက်ကတေသွားပျက်စီးသွားတဲ့ခန္ဓာကိုယ်တွေကထွက်သွားပြီးတော့နောက်ဓမ္မဝနောက်ခန္ဓာကိုယ်တစ်ခုတည်းသူဝင်မယ်ဝင်ပြီးတော့တဘဝဖြစ်ပြန်မယ်အဲ့ဒါကိုသူတို့ဥပမာတော်တော်များများပြတယ်ဥပမာတော်တော်များများပြတယ်ထဲကထင်ရှားတဲ့ဥပမာနှစ်ခု တခုကလူများဟာတဲ့အဝတ်ဝတ်တဲ့အခါမှာအဝတ်ဟောင်းဆွေးမြေ့သွားပြီဆိုလို့ရှိရင်အဝတ်ဟောင်းကိုချွတ်ပြလိုက်ပြီးတော့တဲ့ဘာလို့တော့အဝတ်သေးဝတ်တယ်တဲ့အဲ့ဒါလိုပဲမပြတ်မစီးပဲတည်မြဲနေတဲ့အသက်ဝိညာဉ်အတ္တကလည်းသူတို့ကအဲ့ဒီအတ္တကိုတတ္တဝါလို့ယူဆတာဟုတ်အဲ့ဒီအသက်ဝိညာဉ်အတ္တကိုတတ္တဝါလို့ယူဆတာ အဲ့ဒီအသက်ဝိညာဉ်အတ္တခေါ်တဲ့တ attva ကလည်းပဲတဲ့သူလက်ရှိဝင်ပြီးတော့ခိုးနေတဲ့ရုပ်ခန္ဓာအိုမင်းဆွေးမြေ့သွားတဲ့အခါကျတော့တဲ့အဲ့ဒီအိုမင်းဆွေးမြေ့တဲ့ရုပ်ခန္ဓာကိုစွန့်ပြီးတော့အသစ်ဖြစ်တဲ့ရုပ်ခန္ဓာကိုသူဝင်တာပဲတဲ့အခုနက လူဟာအဝတ်ဟောင်းချုပ်ပြီးတော့အဝတ်တွေဝတ်တယ်လို့ပဲတဲ့အဲ့လိုဥပမာပြတဘာဝမကြဘူးလားဟမ်မကြဘူးအဲတော်တော်သဘာဝကြတာပဲဟုတ်တာဘောလူတိုင်းဟာမကောင်းတဲ့အဝတ်ချုပ်ပြီးကောင်းတဲ့အဝတ်ဝတ်တာမလားကြမိုးဘူးလားကဲတဲ့အဝတ်စုပ်ကြီးနဲ့အဝဟောင်းကြီးနဲ့နေလား မနေဘူးအဲ့တော့သဘောဝမကြဘူးလားနောက်ဥပမာတစ်ခုကငှက်များဟာတဲ့သစ်ပင်မောနားနေကြတယ်တဲ့အဲ့ဒီနားနေတဲ့သစ်ပင်လဲသွားတဲ့အခါကျတော့တဲ့ ဒီငှက်ဟာဘယ်မှမနာပဲနဲ့ကောင်းငယ်မှာပဲပြန်နေသလားတဲ့အဲနောက်တစ်ဘက်သွားနာတယ်တဲ့ပထမနာနေတဲ့သစ်ပင်လဲသွားတော့နောက်သစ်ပင်တစ်ပင်ပေါ်သွားနာတယ်တဲ့အဲ့ဒါလိုပဲအတ္တအသက်ဝိညာဉ်ခေါ်တဲ့သတ္တဝါဟာ သူတည်ရှိနေစေရုပ်ခန္ဓာပျက်စီးသွားပြီဆိုလို့ရှိရင်သူလာပဲကောင်းကင်မှာပြန်မနေဘူးဘာလို့လဲနောက်ရုပ်ခန္ဓာအသစ်ထဲဝင်နေတဲ့ဒါနဲ့တဘဝဖြစ်ကြောတဲ့ gain တဘဝမကြောက်လားဟမ်ကြောက်ပါလေဟမ် ဥပမာဥပမေရတော့မဟမိဘူးလားဟမိတယ်ဥပမာဥပမေရဟမိတိုင်းမှန်တယ်လို့ပြောရမလားဥပမာဆိုတာကတော့ကိုပြောခြင်းတဲ့သဘောနဲ့ဟမိမဲ့ဥပမာလိုက်ရှာမရဘူးလားရတာပဲအဲသူတို့လည်းပဲအဲသူတို့ပြောခြင်းနဲ့ယူဆခြင်းတဲ့သဘောနဲ့ဟမိတဲ့ဥပမာကိုရှာထားတာပဲအဲ့ဒါဟိန္ဒူရဲ့ တဘဝပြီးတဘဝကူးတဲ့တန်ត្រာသဘောဘာလိုအပ်တော့ဟမ်ဟိန္ဒူဘာသာအရတဘဝပြီးတဘဝဖြစ်ဖို့ရအတွက်ဘာလိုအပ်တယ်လဲအဲအတ္တလေးလိုအပ်တယ်မဟုတ်လားအသက်ဝိညာဉ်လေးလိုအပ်တယ်အဲ့ဒီအသက်ဝိညာဉ်လေးအတ္တလေးကဘယ်တော့မှမပျက်စီးရဘူး နောက်အဲ့ဒီတဘဝပြီးပြန်လည်းပဲအဲ့ဒီခန္ဓာကိုယ်ပျက်စီးပြန်ဒီပျက်စီးတဲ့ခန္ဓာကိုယ်တွေကထွက်ပြီးနောက်တတိယခန္ဓာကိုယ်တွေဝင်ပြန်တော့တတိယဘဝဖြစ်ပြန်ရောအဲ့လိုနဲ့အတ္တလေးဟာတဘဝပြီးတဘဝထခထခလှဲ့လေသွားလာပြီးဖြစ်နေတာကိုတန္တရာလို့ခေါ်တယ်တဲ့ဘု து ယူဆလဲ ဟိန္ဒူဘာသာလည်းခေါ်တယ်ဗြဟ္မဏဘာသာလည်းခေါ်တယ်နော်သူယူဆဗုဒ္ဓဘာသာကတော့ဒီဘဝကရုပ်ဟောင်းနာဟောင်းချုပ်ပြက်သွားတဲ့အတွက်အဲ့ဒီရုပ်ဟောင်းနာဟောင်းချုပ်ပြက်ပြီးရင်ပြီးချင်းသူ့နောက်ကကရုပ်သင်္နံသစ်ဖြစ်တာကိုပဲဘာလို့ခေါ်တော့ တဘဝလို့ခေါ်တယ်ဟုတ်ကဲ့လားဒီဘဝကရုပ်ဟောင်းနာဟောင်းချုပ်ပြက်သွားလို့သူချုပ်ပြက်သွားပြီးပြီးရင်နောက်ကကကရုပ်အသေးနာအသေးဖြစ်တာကိုပဲဘာလို့ခေါ်လဲဘဝလို့ခေါ်တယ်အဲတော့ဗုဒ္ဓဘာသာရဲ့တဘဝပြီးတဘဝဖြစ်ပုံနဲ့ဟိန္ဒူဘာသာရဲ့တဘဝပြီးတဘဝဖြစ်ပုံ ဘာခြားနာသလဲသက်ဝိညာဉ်အတ္တရှိတာနဲ့မရှိတာဟုတ်တယ်မလားဗုဒ္ဓဘာသာကြတော့ဒီဘဝကယုံနာချုပ်သွားတဲ့အတွက်ပဲသူ့နောက်ကကယုတ်အသေးနာအသေးဖြစ်ရတယ်အဲ့ဒီသူ့နောက်ကကဖြစ်တဲ့ယုတ်သေးနာအသေးကိုပဲဘာလို့ခေါ်လိုက်သလဲ နောက်ဘဝလို့ခေါ်လိုက်တယ်အဲ့တော့ဒီဘက်ဘဝကဟိုဘက်ဘဝကူးတာရှိသလားမရှိဘူးဒီဘက်ဘဝကရုပ်ဟောင်းနာဟောင်းပြက်ချင်းဆိုတဲ့အကြောင်းရှိဖို့ပဲလိုတယ်ဟုတ်တယ်လေရုပ်ဟောင်းနာဟောင်းမှမပြက်ရင်ရုပ်အသင်နာအသစ်ကဖြစ်ပါမလားမဖြစ်ဘူးအဟောင်းအဖြုတ်ဖြစ်မှပဲအပြက်မှပဲအသစ်ကဖြစ်တာဒီတော့ဗုဒ္ဓဘာသာအရာမပြတ်မစီပဲတည်မြဲနေတဲ့ တဘဝပြီးတဘဝဖြစ်ဖို့ရာအတွက်အသက်ဝိညာဉ်အတ္တရှိဖို့လိုသလားမလိုဘူးရှိဖို့မလိုဘူးဘာရှိဖို့ပဲလိုသလဲရုပ်ရှိဖို့နာမ်ရှိဖို့ပဲလိုတယ်ဒီလိုမဟုတ်လားဒီဘဝကရုပ်ဟောင်းနာမ်ဟောင်းချုပ်ပြက်ပြီးတာနဲ့သူ့နောက်ကကကတ်လျက်ရုပ်အသေးနာမ်အသေးဖြစ်တယ် အဲ့ဒါတဘဝပဲသို့တော်လည်းပဲရုပ်ဟောင်းနာဟောင်းချုပ်ချင်းပြက်ချင်းအကြောင်းတစ်ခုတည်းလားဆိုတော့မဟုတ်သေးဘူးဘာအကြောင်းတွေပါသေးတယ်လဲလို့ဆိုတော့ဘဝဖြစ်ခြင်းနဲ့ဆိုတော့ဘဝတဏှာအကြောင်းပါသေးတယ်ဘာပါသေးလဲဘဝဖြစ်ခြင်းနဲ့ဆိုတော့ဘဝအတ္တနာဆိုတဲ့အကြောင်းပါတယ် ဖြစ်ခြင်းလို့ဖြစ်တာပဲမဖြစ်ခြင်းရင်မဖြစ်ဘူးတရားအထုတ်ခြင်းလို့အထုတ်တာမဟုတ်လားအမထုတ်ခြင်းထုတ်ပါမလားထမင်းစားရင်လို့စားတာမဟုတ်လားမစားရင်စားပါမလားအဲ့ဒီချင်းချင်းဆိုတာတွေမကောင်းတဲ့ဘက်မှာကြတော့တဏှာလို့ခေါ်တယ်အကုသိုလ်ဘက်ဒါကြောင့်ဘဝဖြစ်ခြင်းနာဟာ ဖြစ်ဆိုတာဘဝချင်းဆိုတာတဏှာဖြစ်ချင်းဆိုတာဘဝတဏှာအဲ့ဒီအကြောင်းလဲပါရသေးတယ်ယဟန္တာများကြတော့လောဘဒေါသမောဟကိလေသာအာလုံးအမြစ်ပြပယ်သပြီးသွားပြီကိလေသာတွေမရှိတော့ဘူးတဏှာဆိုတာလောဘကိုပြောတာမဟုတ်လားအဲ့တော့ ယဟနာမှာနောက်တဘဝဖြစ်ခြင်းတဲ့ဘဝတဏှာလောဘရှိမလားမရှိဘူးလားမရှိဘူးမရှိရင်ယဟနာရဲ့ရုပ်ဟောင်းနာဟောင်းချုပ်ပြီးပြီးခြင်းနောက်ကရုပ်အသစ်နာအသစ်ဆိုတဲ့ဘဝသစ်ဖြစ်မလားမဖြစ်ဘူးလားဘာကြောင့်မဖြစ်ခြင်းလို့တဲ့တယ်ပြောရင်မဖြစ်ခြင်းလို့တရားစကားလုံးနဲ့ပြောရင် ဘဝတဏမရှိတော့လို့ဒီလိုမဟုတ်လားအဲ့တော့ဘဝအတိဖြစ်ခြင်းမှာရှေ့ဘဝဟောင်းကရုပ်ဟောင်းနာဟောင်းချုပ်ချင်းပြက်ချင်းဆိုတဲ့အကြောင်းလည်းပါတယ်ဘဝဖြစ်ခြင်းချင်းဆိုတဲ့ဘဝတဏလည်းပါတယ်ဟုတ်တယ်မဟုတ်လားအဲ့ဒီတော့ဒါရင်လားလို့ဆိုတော့မဟုတ်သေးပြန်ကြံသေးတယ်ကြံသေးတယ်ဆိုတာဆိုကြပါစို့ ကံတော်ကြီးထဲမှာလှေလှော်တယ်လှေလှော်တဲ့အခါကျတော့အဲ့ဒီလှေမှာပဲ့မပါဘူးမဟုတ်ဘူးမပါဘူးတို့တို့လှေရမပါဘူးတို့လှေရမပါဘူးဟုတ်ကလားမပါဘူးမပါပဲနဲ့လှော်တော့အဲ့ဒီလှေကကရဝိစီဆိုင်မလားကံတော်ကြီးဟိုတယ်စီရောက်မလားဘိုးချုပ်ကြီးဟုတ်ပဲသွားမလားဟမ် လဲမနေဘူးလားလူရရောက်ကြလားမရောက်ဘူးအဲ့တော့လူရရောက်ဖို့ရအတွက်သူ့မှာပါလို့တော့ပြောတယ်အဲ့တော့ပဲ့ပါတဲ့အခါကျတော့ကရဝိဘက်သွားရင်ကရဝိဘက်ကိုပဲ့ဥလှည့်ပေးလိုက်ရင်လှောသာလှောရောက်ရင်ပဲရောက်မလဲကရဝိဘက်ပဲရောက်မယ်ဟုတ်တယ်မလားကန္တော်ကြီးဟိုတယ်ပဲရောက်ချင်ရင်ကန္တော်ကြီးဟိုတယ်ပဲပဲပဲ့ကို စောင်းပေးလိုက်တဲ့ပေးလိုက်ဥတဲ့ပေးလိုက်အဲ့ဒါလို့ဆိုလို့ရှိရင်လောသားလောပဲရောက်မလဲအဲ့ဒီလိုပဲတဘဝတိတဘဝဖြစ်ရမှာလည်းပဲပဲ့မပါရင်တော့ဖြစ်ခြင်းဟာရှောက်ပြီးတော့ဖြစ်နေမှာပဲမဟုတ်ဘူးလားအဲ့တော့ပဲ့ပါဖို့မလိုဘူးလားအဲ့ဒီပဲ့ကဘယ်ဟာလဲလို့ဆိုတော့အလုတ်အလုတ် ကောင်းတဲ့အလုပ်နဲ့မကောင်းတဲ့အလုပ်ကောင်းတဲ့အလုပ်လုပ်တဲ့ပုဂ္ဂိုလ်ရဲ့စိတ်ထဲမှာကောင်းတဲ့စေတနာတွေဖြစ်မလားမကောင်းတဲ့စေတနာတွေဖြစ်အဲ့ဒီကောင်းတဲ့စေတနာတွေနဲ့တကွတဘဝချုပ်ငိပ်ပြီးနောက်တဘဝဖြစ်တော့သူဟာကောင်းတဲ့ဘဝရမလားမကောင်းတဲ့ဘဝရမလားကောင်းတဲ့ဘဝပဲရမယ် မကောင်းတဲ့အလုပ်လုပ်တာအကုသိုလ်အလုပ်လုပ်တဲ့ပုဂ္ဂိုလ်ကြတော့အဲ့ဒီလှုပ်ဆဲအခါမှာသူလှုပ်တဲ့စေတနာတွေကကောင်းတဲ့စေတနာတွေလားမကောင်းတဲ့စေတနာမကောင်းတဲ့အကုသိုလ်စေတနာတွေဆိုတော့အဲ့ဒီစေတနာတွေနဲ့တကွသူတဘဝဖြစ်ပြီဆိုတော့ကောင်းတဲ့ဘဝရမလားမကောင်းတဲ့ဘဝရမလားဟုတ်ကဲ့လားဘသူကပဲ့ကင်ပေးလိုက်တာ စေတနာကပဲ့ကင်ပေးလိုက်တာကုသိုလ်စေတနာအကုသိုလ်စေတနာအဲ့ဒါကိုပဲကံလို့မြတ်စွာဘုရားဟောတယ်မဟုတ်လားအလုတ်ပေါ့ကောင်းတဲ့အလုတ်မကောင်းတဲ့အလုတ်ကပဲ့ကင်ပေးလိုက်တာကောင်းတဲ့အလုတ်ကပဲ့ကင်ပေးတော့ဘယ်ဘဝရတော့ကောင်းတဲ့ဘဝရတယ်မကောင်းတဲ့အလုတ်ကကဲ့ပဲ့ကင်ပေးလိုက်တော့မကောင်းတဲ့ဘဝရတယ်ပဲ့ပါသွားပြီလားပါသွားပြီ အဲ့ဒါကိုမှတခါခုနဘဝတဏကပြန်ကူထပ်ပြီးကူးတယ်ဘယ်လိုကူလဲဆိုတော့ငါဖြစ်နတ်ဖြစ်ချင်လိုက်တာအစတည်းကနတ်ဖြစ်ချင်လွန်းလို့ကုသိုလ်ပြုတိုင်းပြုတိုင်းနတ်ဖြစ်ဖို့ပဲစိတ်ကိုဥတည်ထားတယ်ဆူတောင်းတယ်နတ်ပြည်လောကမှာနတ်ဘုံမိမကြီးနဲ့စံစားရပါလို့ဤကုသိုလ်ပြုတိုင်းပြုတိုင်းကောင်းတဲ့အလုပ်လုပ်တိုင်းလုပ်တိုင်းအဲဒီလိုစိတ်ကဥတည်ချက်ထားတော့ ဘဝတဏှာကနတ်ပုံမဲ့တတ်မဲ့တတ်မဲ့နေတော့ကောင်းတဲ့ဘဝတဲမှာလည်းပဲသူဟာလူဘဝမဖြစ်ဘူးပြမဘဝမဖြစ်ဘူးပဲမှာပဲဖြစ်တယ်။ဘာကြောင့်နတ်ဘဝကိုတောင်းတတတ်မဲ့လို့ဆူတောင်းတာကအဲ့လိုတောင်းထားတယ်မဟုတ်လား။အဲတချို့ကြတော့လည်းပဲဇောတိကာတို့လို့ပေါ်ပြဝပါလို့ပေါ်ပြဝရပါလို့အေးလို့ဆူမတောင်းဘူးလား။ သူတို့ဟာသူတို့တောင်းတာလားဘုန်းကြီးတွေကတောင်းပေးတာလားအဲဘုန်းကြီးတွေကသင်ပေးတာဟုတ်လားကိုင်းတို့လက်အုပ်ကြီးလောက်လက်ကြီးထောင်နေညောင်းမှလက်ချအဲ့ဒါဇောတိကတို့လိုတထေးတကြွယ်ဖြစ်ခြင်းတဲ့တဏှာအဲ့ဒီတဏှာကထပ်ကူပေးလိုက်တယ် အဲ့ဒီကောင်းတဲ့ဘဝဖြစ်ဖို့ကုသိုလ်လုပ်ငန်းတွေလည်းလုပ်တယ်ဆိုတော့သူကဘယ်ရောက်အဲတတိဘဝဖြစ်မယ်မီလီယနာဘီလီယနာမဟုတ်လားအဲ့ဒါဖြစ်မယ်ဘသူကလမ်းညွှန်ပေးလိုက်လို့တော့ဘဝတဏနဲ့ကုသိုလ်ကောင်းမှုပါကုသိုလ်စေတနာကဒီလိုမဟုတ်လားမှန်တနေ့က သန္တရာဒိဋ္ဌိဥစ္စေတဒိဋ္ဌိအကြောင်းပြောတဲ့အခါကျတော့ပိုးပြီးတော့ပြည့်ပြည့်စုံစုံကြဲကြဲပြန့်ပြန့်နားလည်ခြင်းရင်စာအုပ်ဖတ်လို့ပြောတယ်မဟုတ်လားပါစာအုပ်တော့ဖတ်ပြီလားဘာလို့မဖတ်ရသေးလဲအာထုတ်နေတော့မဟုတ်လို့ဖတ်ခွင့်မပြုသေးလို့နော်ဖတ်လိုက်မဟဲ့လို့တော့စိတ်ထဲကကျုံကျိန်းဝါထားတယ်မဟုတ်လားအေးအေး အဲ့ဒီထဲမှာပါတယ်လေလူဟာဖြစ်တယ်ဆိုလို့ရှိရင်အစင်မြင့်မြင့်ဘဝဖြစ်ခြင်းသလားအစင်နိုင်နိုင်ဘဝဖြစ်ခြင်းသလားသိကြလားတခါတရံများအစင်နိုင်တဲ့ဘဝလေးမဖြစ်ခြင်းဘူးလားဟုတ်ကလားရှေးကတခါတယောက်ခྱི་သွားတခါတယောက် အလှတလူမှာတွေ့တဲ့အခါထမင်းကလည်းဆာလာတော့ထမင်းခီးသွားတယ်ဆိုတော့သူကသူ့နေရဒေသမှာဒုဗိခန္ဒရာကတိုက်လို့အစာရေစာငတ်လို့ပြတ်လို့တခြားဒေသပြေးလာတာအဲ့ဒါကောသံပီပြေးရောက်တော့ ਨੇ တူရတယ်အလှတလူတွေ့တော့အဲ့ဒီလူကသူ့ဖိတ်ကျွေးတယ်အလှကလည်းပဲနွားကြောင်သားက နွားမင်္ဂလာပြုတဲ့အနေနဲ့လှူတဲ့လှူပါတော့ဖိတ်ကြွေးတော့သူ့မကြွေးခင်သူ့အတွက်ပြင်ဆင်နေတော့အိမ်ကခွေးလေးရအိမ်ရှင်သားလာတော့အိမ်ရှင်ကခွေးအရင်မကြွေးဘူးဆိုလို့ရှိရင်ဧည့်သည်အနှောင့်အယှက်ခွေးကလုံနေမှဆိုတော့သူကခွေးအရင်ကြွေးလိုက်တယ်ကြွေးတော့လည်းပဲထောပတ်တွေစီဦးတွေပြားရည်တွေနဲ့ထမင်းနဲ့နေပြီးကြာကြာနာနာကြွေးတာ နဲ့အခွေးကအဲ့ဒါမြေရှက်ရည်စားပြီးတော့အောင်နှမ်းမှဝော့နေတယ်ပြီးမှအခုနအစာရည်စာငါပြတ်လို့မလို့တခြားတရေဒေသပြေးလာတဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်သူတို့လင်မယားကိုအလှရှင်ကကျွေးလိုက်တယ်ကောင်းကောင်းမွန်မွန်ပဲအဲ့လိုပဲထောပတ်စီဝူးတွေနဲ့သေချာကျွေးတယ်အဲ့ဒါလိုမကျွေးခင်ခွေးကို အလူရှင်ကကြွေးနေတာမြင်တော့ဒီလူကစိတ်ထဲမှာဖြစ်တယ်ဘလို့ဖြစ်တော့အဲငါခွေးဖြစ်ရရင်ကောင်းမှာပဲကဲကဲအစင်းမြင့်မြင့်ဖြစ်ချင်တာလားနှိမ့်နှိမ့်ဖြစ်ချင်တာမြင့်မြင့်ဖြစ်ချင်တာနှိမ့်နှိမ့်ဖြစ်ချင်တာမဟုတ်လားတခါတရံအဲ့ဒါကရှိတယ်ရှိတတ်တယ်အဲသူစိတ်ထဲမှာဩ ငါဒီခွေးကလေးလိုများဖြစ်ရကောင်းမှာပဲတို့လိုအစာရည်သမန်ကမပြတ်ဘူးပေါ့လေနေ့စဉ်နဲ့အမျှကောင်းမွန်နေစနေရမယ်ပေါ့စိတ်ထဲမှာအဲ့လိုဖြစ်တယ်။ဒါနဲ့သူ့ကြွေးတဲ့အခါကျတော့လည်းပဲကောင်းမွန်မနဲ့ကြွေးတော့မစားတာကြတော့တဝါကြီးဖိစားပြလိုက်တယ်။တိုင်းတိုင်းစားတာမဟုတ်တော့ဘာဖြစ်သွားဟမ်သဘောနှင်းပြီးတော့ သေရောအစာမကြေပဲနဲ့ဗိုက်ကားပြီးတော့သေတယ်သူနတ်ပြေရောက်မလားပြမပြေရောက်မလားဘာဖြစ်လို့ခွေးဖြစ်ခြင်းနဲ့ခွေးဘဝတဏှာကသူ့ကိုအဲ့ဒီပဲလမ်းညွန်လွတ်လိုက်တယ်မလားအေးအဲ့ဒါနဲ့ခွေးဖြစ်တယ်ဒါကြောင့် ဟိုအခါခါသိမ့်အစစ်မြင့်မြင့်ဘဝဖြစ်ခြင်းတယ်လို့ပြောလို့မရဘူးမဟုတ်ဘူးလားအဲ့လိုပဲနေနေဖြစ်ခြင်းတဲ့ဘဝနေနေဖြစ်ခြင်းတဲ့သွားတိုးပြန်ဒါဖြစ်ပြန်ရောတခါမြင့်မြင့်ဖြစ်ခြင်းတော်လည်းပဲကိုလှုပ်တဲ့အလုတ်ကမြင့်မြတ်တဲ့အလုပ်မဟုတ်ဘူးယုံညံ့တဲ့အလုပ်ဆိုလို့ရှိရင်တော့မြင့်တဲ့နေရာရပါမလားတန်ရာတန်ရာရမှာပေါ့မဟုတ်လားတန်ရာတန်ရာရမှာပေါ့ လောက်တာကယုံညုတ်ယုံမြတ်မြတ်ရရင်လို့ဘယ်ရပါမလဲမိမိမိမိဤကောင်းမှုမကောင်းမှုဒီသာလင်ကိုယ်ပိုင်ဥစ္စာရှိကြပါသကားမိမိကကောင်းမှုလုပ်ရဲ့ကောင်းတဲ့ဥစ္စာမိမိရတယ်မိမိကမကောင်းမှုလုပ်ရဲ့ မကောင်းတဲ့ဥစ္စာမိမိရတယ်ဒါကြောင့်ယုံညံ့တဲ့အလုပ်လုပ်ရင်တော့ယုံညံ့တဲ့အဖြစ်ပဲရမှာပေါ့ယုံညံ့တဲ့အဖြစ်ပဲရမှာပေါ့ဘလောက်ပဲမြင့်မြတ်တာတောင်းတာအနေနဲ့မရဘူးပေါ့ဒီတော့ပြောချင်တာက ဗုဒ္ဓဘာသာမှာတဘဝပြီးတဘဝဖြစ်တာဟာဒီဘက်ဘဝကဟိုဘက်ဘဝကိုအသက်လည်းမကူဘူးဝိညာဉ်လည်းမကူဘူးအတ္တလည်းမကူဘူးရုပ်လည်းမကူဘူးနာမ်လည်းမကူဘူးဒါဖြင့်ဘယ်လိုဖြစ်တာလဲဒီတဘဝကရုပ်ဟောင်းနာဟောင်းချုပ်ပြက်ပြီးတဲ့အခါမှာဟိုဘက်မှာရုပ်အသေးနာအသေးဖြစ်တာအဲ့လိုဖြစ်တာမှာရုပ်ဟောင်းနာဟောင်းချုပ်ပြက်ခြင်း ဒီဟုသောအကြောင်းကြောင့်ဖြစ်တာလည်းပါတယ်ဘဝတဏှာကြောင့်ဖြစ်တာလည်းပါတယ်ကုသိုလ်အကုသိုလ်ကံကောင်းတဲ့အလုပ်မကောင်းတဲ့အလုပ်ကြောင့်ဖြစ်တာလည်းပါတယ်မဟုတ်လားသဘောပေါက်လားအဲ့ဒီအတိုင်းဆိုတော့ဒီဘွဲဘဝကဟိုဘက်ဘဝကိုဗာမြန်ကုစရာလိုသေးလဲဘာမှကုစရာမလိုဘူးဒါဖြစ်ရင်ဘဝအသစ်မှာ ဘဝကောင်းဘဝမွန်ရခြင်းရင်ဘာလုပ်ရမလဲကုသိုလ်ကောင်းမှုလုပ်ရမယ်ဒါနကောင်းမှုသီလကောင်းမှုဘာဝနာကောင်းမှုလုပ်မကောင်းမှုအကုသိုလ်မှန်သမျှရှောင်ဒီလိုမဟုတ်လားမကောင်းမှုအကုသိုလ်မှန်သမျှရှောင်အဲဒါလို့ဆိုလို့ရှိရင်ကောင်းမှုကုသိုလ်ဆိုတဲ့လုပ်ငန်းကုသိုလ်စေတနာကသူ့ကိုကောင်းရာဘဝပို့လိုက်မယ် ဒီလိုမဟုတ်လားอืมအဲ့ဒါကိုပဲအများသိတဲ့အနေနဲ့ဆိုလို့ရှိရင်ကံကံဤအကျိုးလို့ဒီလိုခေါ်တာမဟုတ်လားကံဆိုတာအလုံးအကျိုးဆိုတာအဲ့ဒီအလုံးကြောင့်ဖြစ်ပေါ်တဲ့အကျိုးတရားဟုတ်ကဲ့လားယက်လာဒါကိုကျိုးခေါ်တာပဲတရားကလည်းဘယ်ရောက်တော့နှုတ်ဥတ္တရာလျှောက်ပြောလိုက်တော့ဘယ်ရောက်တော့ သန္တရာပြောတာပါသန္တရာဟာသန္တရာဆိုတဲ့စကားလုံးရှိတိုင်းအတူတူပဲလို့မမှတ်နဲ့ဟိန္ဒူသန္တရာနဲ့ဗုဒ္ဓဘာသာသန္တရာဟာဖြောင့်မြောက်ကြီးဆန့်ကျင်တယ်ဟိန္ဒူသန္တရာကတည်မြဲတဲ့အသက်ဝိညာဉ်အတ္တရှိရတဲ့ဗုဒ္ဓဘာသာသန္တရာကတည်မြဲတဲ့အသက်ဝိညာဉ်အတ္တမရှိရယုံနဲ့နာမျှပဲရှိရတယ်ဒီလိုမဟုတ်လား ဟိန္ဒူသန္တရာကဟိုဘက်ဒီဘက်ကူးပြီးတော့ဆက်နေတယ်ဗုဒ္ဓဘာသာသန္တရာကဟိုဘက်ဒီဘက်ကူးရဲ့လားဘာပဲဆက်နွယ်နေတယ်လဲဆိုတော့အကြောင်းအကျိုးအနေနဲ့ပဲဆက်တယ်ဒီလိုမဟုတ်လားအကြောင်းအကျိုးအနေနဲ့ပဲဆက်တယ်ရုပ်အနေနဲ့လည်းမဆက်ဘူးနာအနေနဲ့လည်းမဆက်ဘူးအသက်ဝိညာဉ်အတ္တအနေနဲ့လည်းမဆက်ဘူးအသက်ဝိညာဉ်အတ္တဆိုတာအမြဲတည်နေတဲ့အရာဆိုတာမရှိဘူး သဗ္ဗေဓမ္မာအနိစ္စလို့မြတ်စွာဘုရားမိန့်တယ်မဟုတ်လားသဗ္ဗေလုံးစုံပုံသောဓမ္မာသဘောတရားမှန်သမျှအနိစ္စဖြစ်ပြီးဖြစ်ပြတ်တတ်လို့မမြဲတဲ့သဘောတွေပဲဘယ်သဘာဝဖြစ်ဖြစ်ဖြစ်ပြီးရင်ပြက်ပဲပြက်ပြီးရင်ပြန်ဖြစ်ပြန်တာပဲဖြစ်ပြီးပြန်တစ်ခါပြန်ပြက်ပြန်တာပဲဒါကြောင့်မလို့အနိစ္စဒီတော့အခုန ဟိန္ဒီဝါဒကမပြတ်မစည်းပဲတည်မြဲနေတဲ့အသက်ဝိညာဉ်အတ္တအသက်ရှိတယ်ဝိညာဉ်ရှိတယ်အတ္တရှိတယ်လို့ယူဆတော့နေဆာလားအနိဆာလားနေဆာအဲ့တော့အနိဆာဆိုရဘုရားဟောဒေသနာတော်နဲ့ဖြောင်းမြောင်းကြီးမဆန့်ကျင်ဘူးလားဆန့်ကျင်တယ်အဲ့တော့ဘုရားဟောဒေသနာတော်ကတော့ရုပ်လည်းအခုဖြစ်ပြီးပြက်နောက်ပြန်ဖြစ် စိတ်လည်းအခုဖြစ်ပြီးပြက်နောက်ပြန်ဖြစ် အဲ့ဒါလိုဖြစ်ပြဖြစ်ပြအစဉ်တိုင်းသွားနေတာပဲဓာတုတဘာဝပဲဒီတော့ဒီသံသရာဆိုတဲ့သဘောအရာတဘဝပြီးတဘဝဖြစ်တာဟာခုနကုသိုလ်အကုသိုလ်အလိုက်တခါဘဝကိုသတ်မဲ့တဲ့တဏှာအလိုက်ယမယံခါလူဖြစ်လိုက်ယမယံခါ နတ်ဖြစ်လိုက်ယမယံခါပြမဖြစ်လိုက်ယမယံခါခွေးဖြစ်လိုက်ယမယံခါဝက်ဖြစ်လိုက်ယမယံခါအပယ်ဘဝကြလိုက်နေအဲဒါလို့ကုသိုလ်အကုသိုလ်ရဲ့လမ်းညွှန်ရာမိမိပြုတဲ့ကောင်းမှုမကောင်းမှုရဲ့လမ်းညွှန်ရာအဲဒါလို့ရောက်ရောက်မသွားသေးဘူးလားရောက်ရောက်သွားတာအဲဒါလို့ရောက်သွားတဲ့အခါမှာဘယ်ဘဝပဲဖြစ်ဖြစ် နတ်ဘဝပဲဖြစ်ဖြစ်မြမဘဝပဲဖြစ်ဖြစ်လူဘဝပဲဖြစ်ဖြစ်ဘဝဆိုတာဘာနဲ့ဘာကိုခေါ်တာတော့ယုံနဲ့နာနှစ်ခုပေါင်းစုထားတာကိုခေါ်တာမဟုတ်လားအဲ့တော့အဲ့ဒီယုံနဲ့နာကလည်းဖြစ်ပြီးပြက်တာပဲမမြဲဘူးဆိုတော့ဖြစ်ပြီးပြက်တယ်ဆိုတဲ့ကဒါကောင်းတယ်ခေါ်မလားမကောင်းဘူးခေါ်မလားဆင်းရဲတယ်ခေါ်မလားချမ်းသာပဲခေါ်မလားအဲ့ဒါပြောတာ အနိစ္စမမြဲဘူးဒါကြောင့်ဒုက္ခဆင်းရဲတယ်ဒါပြောတာမအဲ့မှာဆင်းရဲတယ်ဆိုတာဟာဖြစ်ပြက်မပြတ်နှိမ့်ဆက်နေခြင်းညောင်းဆင်းရဲတယ်တဲ့ဖြစ်ချီပြက်ချီဖြစ်ချီပြက်ချီနဲ့ဖြစ်နေလို့ဆင်းရဲတယ်ဒါပြောတာအဲဒါပြန်တခြားဆင်းရဲရောလဲတခြားဆင်းရဲတွေလည်းရှိတယ်လေအိုဆင်းရဲနာဆင်းရဲဒေဆင်းရဲတွေလည်းရှိတယ်ခရံခိုင်မိလို့ဆင်းရဲတာတို့စိတ်မချမ်းသာတို့ ဆင်းရဲတာတို့ဒါတွေအများကြီးရှိတာပေါ့အဲ့ဒါအဲ့ဒီဆင်းရဲတွေတဲ့ပိုးတဲ့ဆင်းရဲကဘာလဲဆိုတော့ဖြစ်ပြက်ဆင်းရဲဖြစ်ဖြစ်ပြီးတော့ပြက်ပြက်သွားလို့ဆင်းရဲတယ်ဆင်းရဲအဲ့ဒါကိုဘယ်လိုခေါ်သလဲဆိုတော့ဥဒယပယပฏิပိလနာတော့ဒုက္ခတံပฏิပိလနာတော့ဒုက္ခဥဒယပယတံပฏิပိလနာတော့ဖြစ်မှုပြက်မှုတွေကမပြတ်နှိမ့်ဆက်နေလို့ဒုက္ခဆင်းရဲလိုက်တာတဲ့အဲ့ဒါပြောတာ အဲ့ဒါရုပ်ရပြီနာရပြီဆိုကြတဲ့ကအဲ့ဖြစ်မှုပြမှုကကင်းမလားအမြဲတမ်းဖြစ်မှုပြမှုနဲ့တွဲမနေဘူးလားတွဲနေတော့ဖြစ်ချီပြက်ချီဆိုကြတဲ့ကသူဆင်းရဲလားချမ်းသာလားအဲ့တော့ဆင်းရဲရပြီပေါ့ဒီတော့နတ်ဘဝပဲဖြစ်ဖြစ်မြမဘဝပဲဖြစ်ဖြစ်လူဘဝပဲဖြစ်ဖြစ်ဒီဖြစ်ပြမပြနှိမ့်ဆက်တဲ့ဆင်းရဲကတော့လွတ်ရလားမလွတ်ဘူးအဲ့ဒီဆင်းရဲကလည်းလွတ်ချင်တယ်နောက် စိတ်ဆင်းရဲကိုယ်ဆင်းရဲဆိုတဲ့ဆင်းရဲတွေကလည်းလွတ်ချင်တယ်ဘဝမှာဖြစ်လာလို့ရှိရင်စိတ်ဆင်းရဲကိုယ်ဆင်းရဲတွေလည်းရှိတယ်ပြီးတော့အဲ့ဖြစ်ပျက်ဆင်းရဲလည်းရှိတယ်ဖြစ်ပျက်ဆင်းရဲကိုသင်္ခါရဒုက္ခခေါ်တယ်ဖြစ်ပျက်ဆင်းရဲကိုဘာခေါ်လဲသင်္ခါရဒုက္ခသင်္ခါရဒုက္ခဆိုတာတဲ့တဲ့ပြောရင်ဖြစ်လို့ဆင်းရဲတယ် အဲ့ဒီသဘောပဲသင်္ခါရဆိုတာကဲလျှောက်ပြောလိုက်ဦးမလေသင်္ခါရဆိုတာတန်ဆိုတာအကြောင်းတို့စုပေါင်း၍ခါရပြုလုပ်ပေးလို့ဖြစ်လာတဲ့တရားသင်္ခါရအကြောင်းတွေစုပေါင်းပြုလုပ်ပေးလိုက်လို့ဖြစ်ပေါ်လာတဲ့တရားတဲ့သင်္ခါရ သင်္ခါရဆိုတာဘာတော့အကြောင်းတွေစုပေါင်းပြုလုပ်ပေးလို့ဖြစ်ပေါ်တော့လဲတရားတဲ့ဘယ်သူလဲဆိုတော့ယုတ်နဲ့နာယုတ်လဲအကြောင်းစုပေါင်းပြုလုပ်ပေးလို့ဖြစ်ပေါ်လာတာပဲနာလဲအကြောင်းစုပေါင်းပြုလုပ်ပေးလို့ဖြစ်ပေါ်လာတာပဲအဲ့တော့ဖြစ်ဖြစ်ဆိုတဲ့က သူ့ရဲ့ဘွားဘက်တော်ကဘာပါရအောင်အပြက်ပေါ့မဟုတ်လားဖြစ်ရင်တော့ပြက်တာပဲမဖြစ်ရင်တော့မပြက်ဘူးဒါကြောင့်နိဗ္ဗာန်ဟာမဖြစ်တရားတဲ့မဖြစ်တရားတနည်းပြောမဲ့ဆိုအဖြစ်တရားမဟုတ်ဘူးမဖြစ်တရားဒါဖြင့် နိဗ္ဗာန်မဖြစ်တရားဆိုတာဘာကြောင့်လဲလို့ဆိုတော့ဖြစ်တဲ့ဟာဆိုရင်တော့ဒီနိဗ္ဗာန်ဟာပြည့်အောင်မှာပဲတကယ်တော့နိဗ္ဗာန်ဘယ်တော့မှမပြည့်ဘူးဒါကြောင့်ဘယ်တော့မှမပြည့်တဲ့အတွက်နိဗ္ဗာန်ဟာမဖြစ်တရားအဲ့ဒီမဖြစ်တရားကိုနောက်စကလုံးတစ်လုံးနဲ့သုံးတာရှိတယ်ပြောနိုင်တယ်သိလားမသိလား အေးဘုန်းကြီးပြောလိုက်လို့ရှိရင်တော့အာဟုတ်သားပဲနဲ့ပြောမှာပါဟမ်အရှိတရားဖြစ်တော့ဖြစ်တာမဟုတ်ဘူးရှိမူလတဲ့သူ့သဘာဝအနေနဲ့ရှိနေတာအရှိတရားနိဗ္ဗာန်ဟာအဖြစ်တရားမဟုတ်ဘူးမဖြစ်တရားပြီးတော့အရှိတရားမဖြစ်ဘဲမူလရေရှိနေတဲ့သဘာဝမဟုတ်သူဟာ မပြတ်ဘူးဒီလောက်နဲ့တော့မရှင်းသေးပါဘူးတော့နည်းနည်းတော့နည်းနည်းတော့ရိပ်မိတယ်လို့လို့ရှိမှာပေါ့နော်ဒါပေမဲ့ရှည်သွားမှဆိုလို့ဒီလောက်ကိုဒီနားလေးတွေရပ်ထားလိုက်သင်္ခါရဆိုတာအဖြစ်တရားဒါကြောင့်ပြက်တယ်သင်္ခတဆိုတာလည်းအဖြစ်တရားဒါကြောင့်ပြက်တယ် သင်္ခတရဲ့ဆန့်ကျင်ဘက်အသင်္ခတဆိုတာမဖြစ်တရားဒါကြောင့်မပြည့်ဘူးဘာတရားတဲ့တော့အသင်္ခတအသင်္ခတဆိုတာအဖြစ်တရားလားမဖြစ်တရားလားမဖြစ်တရားမဖြစ်တရားဆိုတော့သူပြည့်မလားစဉ်းစားကြည့်လိုက်အဲ့လိုဆိုရင်အသင်္ခတဆိုတဲ့စကားလုံးနဲ့ဘာကိုရည်ရွယ်တာလဲ ဟောနိဗ္ဗာန်နိဗ္ဗာန်ကိုခေါ်တာအသင်္ခတာမဖြစ်တရားဘာကြောင့်လဲမပြက်လို့အရှိတရားကြားဘူးမှာပေါ့အသင်္ခတတနိဗ္ဗာန်ရွှေပြည်မြတ်တို့လင်မြန်စောစွာရောက်ရပါလို့ဤတာရှိတယ်မလားအဲ့ဒီအသင်္ခတတဆိုတာမဖြစ်တဲ့သဘော အရှိတဘာဝစီတို့ဆက်ရောက်ရပါလို့ဤဒီလိုမဟုတ်လား ဒီပြဟာမကြည့်နဲ့လေအခုတရားတရားဟောနေတဲ့အခါကျတော့တရားဟောတဲ့အတန်မကြားရဘူးလားအဲ့ဒီအတန်ကအမြဲတမ်းတည်နေတာမဟုတ်လားမသိဘူးလားဒါဖြင့်အဲ့ဒီအတန်ကိုကြားတဲ့ကြားစိတ်ကရောသိကြရလားသိကြရနော်အဲ့ဒီကြားစိတ်ကလေးကြည့် အဲ့ဒီကြားစိတ်ကလေးဖြစ်ဖို့ရအတွက်ဘာတွေလိုအပ်သလဲအတန်လိုအပ်တယ်ပြီးတော့နားလိုအပ်တယ်ပြီးတော့ပါတယ်အဲ့ဒီအတန်ဖြောက်ဖြတ်သွားဖို့ရအတွက် space မလိုအပ်ဘူးလား space မရှိရင်အတန်ကဖြတ်နိုင်မှာမလားအတန်ဆိုတာမှန်သူ့ကိုလေရသေးသွားတယ်မဟုတ်လား လေဖြတ်မသွားနိုင်ရင်အဲ့ဒီတန်ကဖြတ်လို့ရမလားမရပါဘူးဥပမာဒီနေရာမှာဒီကကလထိုင်မှာပပတ်လေရောအထဲရောအောက်ရောမှန်နေကာထားလိုက်မယ်။ဂိုင်းတရားဟောဘုန်းကောင်းတဲ့ဘုန်းကြီးတရားဟောလိုက်ပြီဘယ်နဲ့နာလို့ကောင်းတယ်မလားဟမ်ဘာဖြစ်လို့ အဲ့ဒါကြားစိတ်ဖြစ်သေးလားမဖြစ်တော့ဘူးဘာကြောင့်လဲနားလည်းရှိတယ်အသံလည်းရှိတယ် space မရှိလို့အဲ့ဒီတော့အဲ့ဒီမှန်လေးမှာဘလောက်ကလေးမတ်စိတ်လေးလောက်အပေါက်ကလေးဖောက်ထားလိုက်ကဲဖောက်ထားပြီးဟောမယ် ဟမ်ပါပါတယ်အတိုးတို့ကြာကြာကြေကြေကြာကြာကြားရင်ကြားစိတ်ဖြစ်တာပဲမဟုတ်လားကြားစိတ်ဖြစ်ခြင်းရဲ့အကြောင်းကိုပြောတာလေမဟုတ်လားဘာကြောင့်ကြားသလဲဟဲ့လေလေးထွက်လို့အဲ့တော့လူရင်းကတော့လေထွက်เสียအပေါက်ရှိလို့ပေါ့မဟုတ်လား အပေါက်အကြားရှိရတယ်အဲ့ဒီအပေါက်ကြားကို space လို့ခေါ်တယ်အဘိဓမ္မာကအဲ့ဒါကိုအာကာသလို့ခေါ်တယ်အပေါက်ကြားပဲဒီတော့ကြားဖို့ရာအတွက်အတန်ရှိရတယ်နားရှိရတယ်အပေါက်အကြားရှိခေါ်တဲ့ space အာကာသရှိရတယ်လုံလောက်မလားဆိုတော့မလုံလောက်သေးဘူးမလုံလောက်သေးအခုတရားတွေကစိတ်မဝင်စားကြဘူးလား သိကြရဲ့လားမငိုက်ဘူးလားနားလဲလားဟိုဘက်ကကားသံကြားလားကားသံကြားလားဟိုမှာကားပဲခွန်မတီးပဲသွားတဲ့ကားဆိုလို့ရှိရင်မကြားတော့ဘူးဘာကြောင့်စိတ်အာယုံကတရားသံစီရောက်နေလို့မဟုတ်လားဟုတ်ကဲ့လားအဲ့တော့ဟိုဘက်ကအတန်လည်းရှိတယ် အပေါက်ကြားတွေလည်းရှိတယ်နားလည်းရှိတယ်ဒါမဲ့ဟုတ်တော့လမ်းပေါ်ကကားလာမကြဘူးဘာကြောင့်လဲအဲစိတ်အာယုံစူးစိုက်မှုမရှိလို့ဒီတော့ကြားစိတ်ဖြစ်ဖို့ရာအတွက်ဘာတွေလို့အပ်တော့စိတ်အာယုံစူးစိုက်မှုလိုတယ်အဲ့ဒါကိုမနတိကာရလို့ပါဠိလိုခေါ်တယ် မနတိစိတ်၌ကာရပြုခြင်းနဲ့မနတိကာရစိတ်၌ပြုခြင်းဆိုတာစိတ်အာရုံစိုက်ခြင်းအင်္ဂလိပ်ကတော့ attention ပေါ့ဟုတ်လား attention ဒီတော့အဲ့ဒါဘာပြောနေတာလဲဆိုတော့အခုကသင်္ခါရဆိုတဲ့စကားလုံးသင်္ခတဆိုတဲ့စကားလုံးရဲ့အဓိပ္ပာယ်ပြောနေတာသင်္ခါရဆိုတာ အကြောင်းတို့ကစုပေါင်းပြုလုပ်ပေးမှဖြစ်ပေါ်လာတဲ့တရားဒါပြောတာသင်္ခတဆိုတာလည်းအတိတ်ပဲအတူတူပဲစကလုံးပဲကွဲတယ်သင်္ခတလည်းအကြောင်းတို့စုပေါင်းပြုလုပ်ပေးလို့ဖြစ်ပေါ်လာတဲ့တရားအခုကြားစိတ်ကလေးဆိုတဲ့ဒီစိတ်ကလေးကိုပဲအကြောင်းဘယ်နှကြောင်းစုပေါင်းပြုလုပ်ပေးရတယ်ဘာတွေဘာတွေတော့ အဲအလံရဲ့နားရဲ့အပေါက်အကြားရဲ့အာယုစိုက်မှုရဲ့အကြောင်းပဲနှကြောင်းနော်အဲ့ဒီ၄ကြောင်းကပေါင်းပြုတ်လိုက်လိုက်တဲ့အခါကျတော့ကြားစိတ်ဆိုတဲ့စိတ်ကလေးဖြစ်မလာဘူးလားအဲ့ဒါသင်္ခါရပေါ့ဟုတ်သလားအဲ့ဒါပါတော့အကြောင်းဘယ်နှကြောင်းကစုပေါင်းပြုတ်လို့ပေးတော့၄ကြောင်းကပြုတ်လို့စုပေါင်းပြုတ်လို့ပေးလိုက်တယ် အဲ့ဒီအတိုင်းပဲစိတ်တိုင်းရုပ်တိုင်းနာမ်တိုင်းဟာသူ့သက်ဆိုင်ရာအကြောင်းတွေစုပေါင်းပြုလုပ်ပေးမှပဲဖြစ်ပေါ်ဖြစ်ပေါ်လာတယ်အဲ့တော့ဖြစ်လာတယ်ဆိုတော့ဖြစ်လာတာဘာလို့ဖို့ဖြစ်လာပြက်ဖို့ဖြစ်လာတာသူဖြစ်ပြီးတာ ਨੇ ပြက်ကြရောနောက်တစ်ခါဖြစ်ပြန်လဲပြက်ကြရောဒီတော့ဖြစ်မှဖြစ်ရင်တော့ပြက်တာပဲဖြစ်ပြီးမပြက်တဲ့ဟာရှိမလားရှိပါဘူး ဟိုစကားကြားဘူးလားဩမကြားဘူးပဲဟိုဘာလို့မကြားဘူးတော့ဟမ်မပြောသေးလို့မဲကိုယ်မှာဖြစ်နေတော့ဟောသင်္ကန်းတင်တဲ့သင်္ကန်းကြီးတော့ရှော့မကြသေးရဘူးတတရဖြောင်းနေရ ဖြစ်ပေါ်၍လာထိုအရာမှန်စွာပြည့်ရသည်တဲ့ဟောပါတယ်တော့ဟုတ်သလားဖြစ်လာတဲ့အရာမှန်သမျှပြတ်တာပဲအဲ့ဒီဖြစ်တာကဘာကြောင့်ဖြစ်တော့အကြောင်းစုပေါင်းပြုလုပ်ပေးလို့ဖြစ်လာတာဟုတ်တယ်မဟုတ်လား အကြောင်းမရှိဘဲနဲ့ဖြစ်တာဟုတ်ကလားမဟုတ်ဘူးဖြစ်ပေါ်၍လာထိုအရာမှန်စွာပြည့်ရသည်မပြည့်စေလို့တောင်းတဆိုရကိုမရပြီဖြစ်လာတဲ့အရာဖြစ်လာတဲ့ရုပ်ဖြစ်လာတဲ့နာမ်ကိုဒီရုပ်ဒီနာမ်မပြည့်နဲ့မပြည့်ပါစေနဲ့လို့ဆုတောင်းလည်းမရတောင်းတာလည်းမရမန်းလည်းမရမှုတ်လည်းမရအမိန်ပေးလည်းမရဘူး ပြက်မှာပဲ။ဘာကြောင့်လဲဆိုတော့သဘာဝကိုကဖြစ်ပြီးရပြက်ရတဲ့သဘာဝမို့ဟုတ်ကလားဖြစ်ပေါ်၍လာထိုအရာမှန်စွာပြက်ရသည်မပြက်စေလိုတောင်းတဆိုရကိုမရပြီဤသဘောတွင်ညံမဝင်မှန်ပင်ခက်လာသည်ဟောပါတယ် ဒီသဘောတဲ့ဉာဏ်မသက်ဝင်မိရင်တော့ခက်တာပဲဖြစ်လာတဲ့တရားဟာပြက်ဖို့ဖြစ်လာတာပဲဒါကြောင့်ဖြစ်ပြီးရင်တော့ပြက်တာပဲမပြက်နဲ့လို့ဘလောက်မှန်းနေမှုန့်နေနေပြက်တာပဲဒီတော့အဲ့ဒီသဘောကိုဉာဏ်မသက်ဝင်ဘူးဆိုလို့ရှိရဲ့ဖြစ်နေတဲ့အရာတွေတွေ့ရင်ဒီဖြစ်နေတဲ့အရာတွေအမြဲတမ်း တည်နေစေခြင်းနဲ့တည်နေစေခြင်းနဲ့စိတ်ကြောင့်ပဲအမြဲတမ်းတည်နေလိမ့်မယ်လို့ဒီလိုမယူဆဘူးလားယူဆတယ်အမြဲတမ်းတည်နေလိမ့်မယ်လို့ယူဆတဲ့အထက်ကပြက်သွားတော့ဘာပြက်တော့အဲဆင်းရဲတာပေါ့ကိုမျောလင့်ထားတဲ့အတိုင်းမှမဖြစ်ပဲဟုတ်တယ်မဟုတ်လားအဲ့ဒီခါကျတော့ဂျွန်းပြန်ရောမိတောက်တယ်မဟုတ်လားอืม ဒီလိုမဟုတ်ဘဲနဲ့အစရေကအိုးတတ္တဝါဆိုတာယုတ်နဲ့နံစုပေါင်းထားတာယုတ်ဆိုတာလည်းသင်္ခါရနံဆိုတာလည်းသင်္ခါရသင်္ခါရဆိုတာဖြစ်ပြီးတော့ပြက်တဲ့သဘောတည်းကြီးပဲဖြစ်လာတာကိုကပြက်ဖို့ဖြစ်လာတာတစ်ချိန်ချိန်မှာပြက်မှာပဲအခုချက်ချင်းလည်းပြက်မှာပဲဒါကြောင့်ဖြစ်ပြီးပြက်တဲ့သဘာဝဟာသူ့သဘာဝအတိုင်းဖြစ်တာပဲအဆမ်းမဟုတ်ဘူးလို့ သဘောပေါက်လို့လက်ခံထားနိုင်ရင်အပြက်ကြီးပြက်တဲ့အခါကျတော့စိတ်ဆင်းရဲပါမလားအဲ့တော့ဖြစ်လာတာပြက်ဖို့ဆိုတော့မွေးလာတာကသေဖို့ပေါ့မွေးလာတဲ့ကသေဖို့သဘောကကပ်ပါလာတာကံကောင်းလို့သာဒီချိန်ထိအသက်ရှင်နေတာမဟုတ်ဘူးလားကံမကောင်းတဲ့လူကတော့ဟိုတည်းကသေပြီးပြီပြက်ပြီးပြီ အဲ့ဒီသဘောလေးဉာဏ်ထဲမှာသက်ဝင်ပြီးတယ်ဆိုလို့ရှိရင်တော့ဆင်းရဲမှုသက်သာတာပေါ့။ဘာကြောင့်လဲဆိုတော့အော်သူ့သဘာဝကဒီလိုသဘာဝရှိတယ်။သဘာဝအတိုင်းဖြစ်ပြီးပြည့်သွားတာပဲလို့ဆင်းရဲနိုင်တာပေါ့။မဟုတ်လား။ဘုန်းကြီးဂုံကြွားလိုက်ရအောင်မလဲကြွားအောင်မှမှာရဲ့။ကြွားအဲ ဘုန်းကြီး10နှစ်သားတော့ကဘုန်းကြီးရဲ့အကိုတယောက်16နှစ်ကိုရင်တပါပလိယောဂာနဲ့ဘုန်းကြီးလက်ပေါ်မှာပဲကွယ်လွန်သွားတယ်သူ့ကိုပြုစော်ကြီးပြုစီရင်ကုသရဲနဲ့ကွယ်လွန်သွားတယ်ကိုရင်ကညံသိပ်ကောင်းတော့ပဲတန်ခါတရားကျော်ရှိတဲ့စာသင်တိုက်ထဲမှာသူကနံပါတ်1ပဲအဲညံကောင်းတော့ဆော့ရလဲသိပ်ဆော့တယ် ထားကြပါစို့ဆရာတော်သမတော်တွေကသိအာယုံပြုတယ်သူအဲ့ဒါသိသွားတယ်ဘုန်းကြီးသူများတွေကိုတော့နည်းနည်းဝမ်းနေသလိုလိုပဲဒါတော့ပဲဒါပေမဲ့မျက်ရည်လည်းမကြဘူးငိုလည်းမငိုမိဘူးအဲ့ဒါအငယ်ဆုံးအရွယ်မှာအနိကဆုံးတွေ့ရတဲ့ပျက်စီးမှုပေါ့လေအနိကဆုံးတွေ့ရတဲ့ပျက်စီးမှုအာသူများတွေတော့ဟို ကျောင်းကတချို့ဥစဉ်တွေကိုရင်တွေတောင်ခိုးတယ်သူလူအဖို့ရဆိုပြီးတော့ခင်းညမင်းညတာဟုတ်ဟုတ်တယ်အဲဆွေမျိုးညာတကာတွေဆိုတော့ပြောစရာမလိုအာအဖို့ဆိုလို့ရှိရဲ့အလောင်းကိုနန်းနန်းပြီးငိုဝိတာတဲ့အလောင်းကြီးသူမဟုတ်နန်းပုတ်တော့မဟုတ်သေးပါဘူးဟုတ်သေးပါလက်သက်ဆက်ဆက်ပါနန်းနန်းပြီးငိုတယ်အဲဘုန်းကြီးတော့ နည်းနည်းဝမ်းသူများငိုတန်ကြားလို့သာဝမ်းနေတာလေးဖြစ်တာပဲမျက်ဤကြတာငိုတာဘုန်းကြီးတို့မရှိဘူးထို့အတူပဲနောက်နောက်နောက်နောက်ဟိုကိုယ့်ထဲကအဖိုးတွေအဖွားတွေအမိတွေအဖတွေကွယ်လွန်သွားစိတ်ထဲမှာဘာမှဖြစ်ပါဘူးသူကသူမဖြစ်တာပဲကြမ်းပန်ပြီးဆင်ញနှလုံးသွင်းနေရတာမဟုတ်ဘူးသူကသူမဖြစ်တာပဲအဲ့ဒါဘာကြောင့် ဤသဘောတွင်ညံသက်ဝင်နေလို့ပေါ့သူ့လိုလိုသက်ဝင်နေတော့သူဟာသူဖြစ်နေတာမငိုအောင်ထိနေရတာလည်းမဟုတ်ဘူးဝမ်းမနေအောင်ထိနေရတာလည်းမဟုတ်ဘူးသူဟာသူဖြစ်နေတာပဲဒါကြောင့်မလို့ဒီသဘောမှာညံသက်ဝင်မှုအရေးကြီးသည်အဲ့ဒီညံသက်ဝင်နိုင်အောင်ဆိုပြီးတော့ရှင်ပြုယဟန်ပြုပြီးတော့တတိပဋ္ဌာန်ဝိပဿနာတရားကြိုးစားအားထုတ်ကြရတာမဟုတ်လားဖြစ်ပြီးပြတဲ့သဘောကိုကိုယ်တွေ့ ကိုယ်ခန္ဓာကိုယ်စိတ်မှာဖြစ်ပြီးပြက်တာကိုသိနေအောင်အဲ့တော့သိမြင်နေတဲ့အခါကျတော့မှဒီသဘောညံသက်ဝင်နိုင်မှာဟုတ်အဲ့ဒီရွယ်ချက်နဲ့လွတ်လွတ်ကျွတ်ကျွတ်ကြာကြာနာနာအာထုတ်နိုင်အောင်ဆိုပြီးတော့ရှင်ပြုကြယဟန်ပြုကြရတယ်အဲ့ဒါရှင်ပြုတဲ့ယဟန်ပြုတဲ့ရွယ်ချက်ကဖြစ်မှုပြမှုသဘာဝကိုသူ့သဘာဝအတိုင်းသိဖို့မြင်ဖို့အတွက်ရည်ရွယ်ချက်နဲ့အထောက်ရတယ်အဲ့ဒါလို့ ဖြစ်မှုပြမှုတွေကိုတဘာဝမျှပဲလို့ဆင်ញံနှလုံးသွင်းနိုင်ပြီဆိုလို့ရှိရင်မဲ့ဓမ္မဝါဒီတဘောသန္တရာမှာဖြစ်အောင်တော့ဆင်းရဲမသက်သာဘူးလားသက်သာတယ်အဲဒါလို့ဖြစ်ပြီးပြက်နေတဲ့ရုပ်စင်နာစင်မျှပဲလို့သိတဲ့အခါကျတော့လောဘဒေါသမောဟတွေလည်းနည်းမသွားဘူးလားနည်းသွားတယ်နောက်ဆုံးကျတော့လုံးဝရှင်းသွားရော ရှင်းသွားပြီဆိုတဲ့အခါကျတော့သန္တရာတဲ့နောက်ထပ်ဖြစ်အောင်လားသန္တရာဝုတ်ကလွတ်သွားရောအဲ့ဒီရည်ရွယ်ချက်နဲ့ရှင်ပြုယဟန်ပြုတာဟုတ်ကဲ့လားအဲ့ဒီရွယ်ချက်နဲ့ရှင်ပြူရပြီးတော့ဒီရွယ်ချက်ကိုမျက်ခြေမပြတ်ဖဲနဲ့ရုပ်ဖြစ်သမျှနာမ်ဖြစ်သမျှရုပ်ပြတ်သမျှနာမ်ဖြစ်သံနာမ်ပြတ်သမျှကိုကိုယ်တွေ့ဉာဏ်နဲ့သိအောင်ငါစူးစူးဆိုင်ဆိုင် ရှုမှတ်ပွားများကြိုးစားအားထုတ်မယ်ဆိုတဲ့စိတ်ထားဖို့မလိုဘူးလားအဲသိလာပြီဆိုရင်တော့ဤသဘောတွင်ညမဝင်မှန်ပင်ခက်လာသည်ပြက်လင်ကိုကြွေပူလောင်ဆွေအေးွယ်မရပြီကိုယ်တွေအဲ့ဒီဖြစ်ပြီးပြက်တဲ့အသည့်ကိုကိုယ်တွေနဲ့သိမထားဘူးဆိုလို့ရှိရင်တော့ဘာဖြစ်လဲပြက်တာတွေ့တိုင်းတွေ့တိုင်း ပူလောင်ရတယ်ပူဆွေးရတယ်ငိုကြွေးရတယ်စိတ်ဆင်းရဲရတယ်ပြက်လင်ငိုကြွေးပူလောင်ဆွေးအေးွယ်မရပြီထို့ကြောင့်သင်တို့အာကိုကိုမိဖို့ရှိရမည်ကိုယ်အတွက်မှာအာကိုရာကိုသာဖြစ်တော့သည်ကိုကိုကိုအာကိုရမယ်သူများအာကိုထိုလူမျိုးအကျိုးမရပြီ ကိုကိုကိုအာကိုတယ်ဆိုတာဘာလဲလို့ဆိုတော့တရားဒီသာအာကိုရာမှန်းစွာဖြစ်တော့သည်ကိုသိထားရထားတဲ့တရားကိုအာကိုတာကိုပဲကိုကိုကိုအာကိုတယ်လို့ခေါ်တာဟုတ်ကဲ့လားကိုကိုကိုအာကိုရတယ်ဆိုတာကိုအိမ်မှာရှိနေတဲ့ပစ္စည်းပစ္စည်းအစည်းစိမ်ဥစ္စာကိုအာကိုရတာလားစည်းစိမ်ဥစ္စာကလည်းဖြစ်ပြီးပြတ်တာပဲအာကိုလို့ရမလား အဲကိုတွေ့သိထားတဲ့တရားကြတော့အာကိုလို့မရပေဘူးလား။အိုးဖြစ်ပြီးပြက်နေတဲ့သဘောတွေပဲ။ဒါအဆန်းတကျမဟုတ်ဘူး။သူ့တဘာဝအတိုင်းဖြစ်နေတာမဟုတ်ဘူးလား။အဲဒါလို့တရားသဘောနဲ့တက်ဝင်သွားပြီဆိုလို့ရှိရင်ပြက်လို့တုံလှုပ်အောင်မလား။မတုံလှုပ်တော့ဘူး။မစင်းရတော့ဘူး။အဲဒါကြောင့်ကိုကိုကိုအာကိုရဲဆိုတာတရားကိုအာကိုတာတဲ့မြတ်စွာဘုရား။ တရားသည်သာအာကိုရာမှန်စွာဖြစ်တော့သည်တခြားအာကိုထိုလူမျိုးအကျိုးမရပြီတရားမှတပါကိုသိထားတဲ့တရားမှတပါတခြားဟာအာကိုလို့တော့အကျိုးမရပါဘူးတဲ့ဘယ်လိုကိုကိုကိုမိကိုဘယ်လိုအာကိုရသနည်းဘယ်လိုတရားဘယ်လိုများအားထားရသနည်းကိုကိုကိုဘယ်လိုအာကိုရပါသုံး ကိုတရားကိုဘယ်လိုအားကိုးရပါသလဲလို့ဆိုတာတရားရှိအောင်လို့ဟုတ်ဘူးလားတရားရှိအောင်ဘယ်လိုလုပ်အောင်များများအိတ်များများစားစကားများများပြောဟမ်တရားရှိအောင်လုပ်တဲ့နည်းရှိတယ်ကာယဝေဒနာစိတ်ဓမ္မ၄ပြားပွားရသည်တဲ့ကာယ ရုပ်ကိုရှုပါတဲ့ဝေဒနာခံစားမှုတွေရှုပါတဲ့စိတ် စိတ်တွေရှုပါတဲ့ဓမ္မသဘောတွေရှုပါကာယဝေဒနာစိတ်ဓမ္မလေးပြားပွားရသည်လေးပြားပွားပုံသိတာယုံ